အခန်းကြီး23အငယ်1မှ6ထာဝရဘုရားသည်ငါ၏တိုးတိမ်ဖြစ်တော်မူ၏ငါသည်ဆင်းရဲမခံရစိမ့်လန်းသောကျက်စားရာအရ၌ငါကိုအိပ်စေတော်မူ၏တာယာသောမျက်နာသို့လမ်းပြတော်မူ၏ငါဝိညာဉ်ကိုအားဖြည့်၍နာမတော်အဖို့အလို့ငါတရားလမ်းထဲ၌သွေးဆောင်တော်မူ၏အကယ်၍သေမင်းအရေးလွှမ်းမိုးသောဂျိုင်းထဲသို့ ရှောက်သွားရတော်လဲဘေးအန္တရာယ်ကို မကြောက်ပါအကြောင်းမူကားကိုတော်သည် အကျွန်ုပ်နှင့်အတူရှိတော်မူသည်ဖြစ်၍လှန်နံတော်နှင့်တောင်ဝေးတော်သည်အကျွန်ုပ်ကိုချမ်းသာစေပါ၏ကျွန်ုပ်၏ရန်သူတို့ ရှေ့မှအကျွန်ုပ်အဖို့ဇပွဲကိုခင်းတော်မူ၏အကျွန်ုပ်ခေါင်းကိုစီနှင့်လိမ့်တော်မူ၏အကျွန်ုပ်ခွက်ဖလားသည်ရှံလျက်ရှိပါ၏အကယ်စင်စစ် အကျွန်ုပ်သည်ယေရှုနှင့်ဂယုဏကိုတသက်လုံးခံစား၍သာဝရဘုရား၏အိမ်တော်မှာအစဉ်အမြဲနေရပါလိမ့်မည်